ခန်းကြီး132အငယ်1မှ9ထာဝရဘုရားကိုကြောက်ရွံ့၍ပညာတော်တို့၌အလွန်မွေ့လျော်သောသူသည် မင်္ဂလာရှိ၏ထိုသူ၏သားမြေတို့သည် မြေကြီးပေါ်မှ အာကြီးကြလိမ့်မည်ဖြောင့်မတ်သောသူ၏အမျိုးအနွယ်သည် မင်္ဂလာရှိတတ်၏ထိုသူ၏အိမ်၌စည်းစိမ်ဥစ္စာကြွယ်ဝ၍သူ၏ကောင်းကျိုးသည် အစဉ်အမြဲတည်တတ်၏ သဘောဖြောင့်သောသူတို့အဖို့မှောင်မိုက်ထဲမှအလင်းပေါ်ထွန်းတတ်၏ထိုသို့သောသူသည်ယေရှုပြုတတ်သောသဘောနှင့်တနာစုံမဲ့တတ်သောသဘောရှိ၍တရားသဖြင့်ပြုတတ်၏ဂုဏစိတ်ရှိ၍ချင်းငါတတ်သောသူသည်ကောင်းစားတတ်၏တရားဆုံးဖြတ်ရာကာလ၌အောင်ခြင်းသို့ရောက်လိမ့်မည်အငယ်6မှ10အကယ်စင်စစ် လှုပ်ရှားခြင်းနှင့်အစဉ်ကင်းလွတ်လိမ့်မည်ဖြောင့်မတ်သောသူသည် အစဉ်အမြဲအောင်းမေ့ဖို့ရာဖြစ်လိမ့်မည်မကောင်းသောတည်င်းကို မကြောက်ရစိတ်နှလုံးသည်သာရဖျားကိုကိုးစားသဖြင့်တည်ကြည်တတ်၏သူ၏စိတ်နှလုံးသည်မြဲမြံသည်ဖြစ်၍ရန်သူတို့၌အားမရမီတိုင်အောင်ကြောက်ခြင်းနှင့်လွတ်လိမ့်မည် သူသည်စွန့်ကြဲပြီးဆင်းရဲသောသူတို့အားပေးကမ်းပြီးသူ၏ဖြောင့်မတ်ခြင်းသည် အစဉ်မြဲတည်တတ်၏သူ၏ဥကြိုသည်ဂုံတရေနှင့်ချီးမြှင့်ခြင်းရှိလိမ့်မည်မတရားသောသူတို့သည်မြင်၍နာကျင်သောစိတ်ရှိကြလိမ့်မည်အံသွာခဲကျစ်၍ပိန်ချုံကြလိမ့်မည်မတရားသောသူ၏အလိုသည်ပျက်စီးရလိမ့်မည်